1360သုတ်ခုနှစ်တော်သလင်းလောက်ွယ်ဥပုံနေ့ဒီနေ့အလှရှင်များဒီနေ့အာယုံဆုံးကိုဥလှဝေဒေါ်စန်းစန်းထေးမိသားစုတို့ကလှူဒန်းတယ်နေဆုံးကြတော့ဒေါက်တာရွှေပြည်နဲ့ဒေါ်ချွတ်စုအောင်ပဖြစ်သူကျော်စီဝါတို့ကနေဆုံးဆက်ကလှူဒန်းတယ်ညနေဖြော်ရီကြတော့ ဦးအောင်နိုင်ထွန်းဒေါ်နီနီချိုတို့ကဖြည့်ရလှူဒန်းတယ်ဒီဘုန်းကြီးတရားနဲ့ဟောပေးဟုတ်တရင်ကျော်ဟုတ်တရင်နှစ်ပါးပဲလူတော့တယ်ဝါမစုခင်တော့ဝါစုခာနီဆိုတော့ဝါစုပင်ကန်းဝါစုပင်ကန်းလို့ပြောဆိုပြီးတော့လူကြတန်းကြတရင်ကျော်ပြန်တော့လဲပဲကထိန်ပင်ကန်းဆိုတာ ပြောကြဆိုကြလူတန်းကြ အဲဒါလိုပြောကြစကလူတန်းကြအထက်မှာတော့ပြဝါဇုသင်္ကန်းအကြောင်းကိုယဟန်တော်များကတိုက်တွန်းလှုပ်ဆော်လို့ရတယ်ကထိန်သင်္ကန်းကြတော့ဘာမှမပြောရဘူးဘာမှပြောပန်ခွင့်မရှိဘူးဘုရားသစ္စာကိုပြညံထားတယ်ကထိန်နဲ့ဆက်ဆက်၍ဘာမှမပြောရယဟန်တော်များပြောဆိုလို့ဖြစ်ပေါ်လာတဲ့ကထိန်ဒီကထိန်မမီကထိန်မဟုတ်တခါတခါမှများတော့အတေသယောပဲပင်ပန်းဆင်းရဲခံပြီးတော့ငွေကုန်ကြိတ်ကြ ခံပြီးတော့လှူဒန်းတာပါပဲကထိန်တော့ယဟန်တွေကနေပြီးတော့စီမံထားလို့ဖြစ်ပေါ်လာတဲ့ကထိန်ကြတော့ဒါကထိန်မဟုတ်တော့ဘူးဒါသိအရေးကြီးတယ်ဒါဒါကထိန်နဲ့ဆက်စားတာတော့ဘုန်းကြီးတို့ယဟန်တို့ကဘာမှပြောပြခွင့်မရှိဘူးကိုဒီမှာကြောင်းဆောက်ဖို့ဆိုပြီးတော့ကြောင်းဒီမှာအင်ဂျင်နီယာတွေပုံပြီးဆွဲထားပါတယ်အဲ့ဒါတွေခုဘုန်းကြီးညာပေးထားတယ်အဲကြောင်းကန်အတွဲတော့ယဟန်တို့များကတိုက်တွန်းနှုတ်ဆော်လို့ရတယ်အလှမြွတ်တို့ထက်မှာကထိန်အလှမှတပါး ဒိဋ္ဌိအလှကိုယဟန်တော်များကတရားဓမ္မများကိုတရားဟောပြောတိုက်တွန်းလို့ရတယ်ကထိန်အလှကြတော့ဘာမှပြောပတ်ခွင့်မရှိဘူးဒါသိက္ခာပုဒ်ရှိတယ်ကာလောဂတတိဘုဒ္ဓာနိသဗ္ဗနေဝသဟတနာကာလောဂတတိဘုဒ္ဓာနိသဗ္ဗနေဝသဟတနာယောဇာကာလကသောဘုဒ္ဓောသဗုဒ္ဓဗသနိပစီ ကာလောနံနဲ့ညနေအစရှိသော အချိန်ခါကာလသည်အတ္တနာမိမိဒီဟုသောအချိန်ခါကာလနှင့်သဟတကွဘူတာနိတတဝတို့ကိုဂတတိစား၍စား၍နေလေတော့၏ယောစာဘူသောအကျင့်တတဝသည်ကကာလကသောကာလကိုပြန်၍ပြန်၍စနိုင်၏ဘူတာဘောဇနေ တတ္တဝါတို့ကိုအကွယ်လေးပုံ၌ကြက်စေတတ်သောတဏှာဤဟုတော်မိကိုပစိမိမိကိုယ်ပိုင်ညာဤဟုတော်မိဖြစ်ကြက်စေနိုင်၏မွေးလာကြတဲ့ကနေပြီးတော့ဒီကနေ့ထိသက်80 90တိအရွယ်ရှိတဲ့ပုဂ္ဂိုလ်ကြီးလည်းပဲတနေ့ပြီးတနေ့တလားပြီးတလားတစ်နှစ်ပြီးတစ်နှစ်ဆိုသလိုတဖြည်းဖြည်းနဲ့အသက်အတန်းတွေရှည်ကြဖြစ်ပေါ်လာတယ် အဲ့ဒါလို့အသက်သာလည်းရှိပြီးတော့လာရတော့လဲပဲအလေးမရှိတဲ့ပုဂ္ဂိုလ်တွေရှိတယ်အလေးမရှိတဲ့ပုဂ္ဂိုလ်ဆိုတာကတော့ဒါနာကုသိုလ်ပြုရကောင်းမှမသိသီလကုသိုလ်ပြုရကောင်းမှမသိဘဝနာကုသိုလ်ပြုရကောင်းမှမသိအဲ့ဒါလို့ကုသိုလ်ကောင်းမှုတရားတွေကိုပြုရကောင်းမှမသိပဲနဲ့ကုသိုလ်တရားတွေအပေါ်မှာမျက်နှာလွှဲပြီးတော့လောကအာယုန်တရားတွေမှာသာလင်နေနေတဲ့ပုဂ္ဂိုလ်မျိုးကို ကာလကစားတယ် လူဆိုတယ်ကုသိုလ်ကောင်းမှုမရှိတဲ့ပုဂ္ဂိုလ်ကာလကစားပါတယ်ကာလအစကိုခံရတယ်ဘုရားပိသနော်ဒါကြောင့်မို့နေ့စဉ်နေ့တိုင်းမိမိတို့လက်လှမ်းမိတဲ့ပြန်ဒါနကုသိုလ်ပြုနိုင်ရတယ်သီလကုသိုလ်ဆောင်တည်နိုင်ရတယ်ဘဝနာကမ္မဋ္ဌာန်းကုသိုလ်လည်းပွားများအထောက်နိုင်ရတယ်သီလကုသိုလ်ဘာဝနာကုသိုလ်တရားတွေဆိုတာပိဿံတပြားတစ်ချက်မှမကုံဘဲနဲ့အလွန်တန်ဖို့ကြီးတဲ့ကုသိုလ်မျိုး မိမိရဲ့စိတ်စွန့်အင် အသိဉာဏ်တရားတရားကိုတည်မှီ၍ဖြစ်ပေါ်လာသောကုသိုလ်မျိုးဟာသီလကုသိုလ်ဘာဝနာကုသိုလ်ပိဿံတရားတစ်ချမ်းမှာပုံစံမရှိတန်ဖို့အလွန်မြင့်တဲ့ကုသိုလ်မျိုးတဲ့အဲ့ဒီကုသိုလ်မျိုးကိုမှဖြစ်တဲ့ဆိုရင်ကိုက ကာလကိုပြန်စားနိုင်တယ်ကိုကကုသိုလ်ကောင်းမှုမရှိဘူးဆိုရင်ကာလကကိုပြန်စားသွားပြီဒါနကုသိုလ်ကြတော့ပိဿံအကုန်ကြခံရတယ်ပိဿံအကုန်ကြခံပြီးတော့မှပြုရတယ် ဒါနကုသိုလ်ဟာပြုပြင်ပြုရညာတော့လည်းပဲသီလကုသိုလ်ဘာဝနာကုသိုလ်ကိုမမှီဘူးသူကမမှီဘူးပိဿာအကုန်အကြလည်းမရတယ်အပင်ပန်းလည်းခံရတယ်ဒါပေမဲ့သီလကုသိုလ်ဘာဝနာကုသိုလ်ကိုမမှီဘူးမမှီညာတော့လည်းပဲဒါနကုသိုလ်ဟာသံသေးရမှကျင်လျာတဲ့အခါမှာဒါနကုသိုလ်မပါရင်မရှိတဲ့ပုဂ္ဂိုလ်များဆိုရှင်တော့ဖြင့်အင်မတန်ဆင်းရဲအင်မတန်ပင်ပန်းရတယ်ဒါကြောင့်မို့ဒါနကုသိုလ်လည်းပါမှဖြစ်တယ် အဲ့ဒါလို့ဒါနာကုသိုလ်ဖြစ်စေသီလကုသိုလ်ဖြစ်စေဘာဝနာကုသိုလ်ဖြစ်စေကုသိုလ်သုံးမျိုးတစ်ခုခုနေစဉ်နေတိုင်းကိုလက်လန်းမြရမြရကိုမှဖြစ်နေမယ်လုံနေမယ်ဂိုင်နေမယ်ဆိုရင်ကိုကကာလကိုပြန်စားသွားတယ်ငါဒီနေ့ဒါနာကုသိုလ်နဲ့ကာလကိုပြန်စားသွားတယ်သီလကုသိုလ်နဲ့ပြန်စားတယ်ဘာဝနာကုသိုလ်နဲ့ပြန်ပြီးတော့စားတယ်အကယ်၍သာကိုကကုဘာကုသိုလ်မှမရှိဘူးဆိုရင်ကာလကကိုပြန်စားသွားပြီဘုနုပိဿအရာမို့ ကာလောနံနဲ့ညနေအစရသောအချိန်ကာကာလသည်အတ္တနာမိမိတို့သော အချိန်ကာကာလနှင့်တဟတကွဘူတာနိတတဝါတို့ကိုဂတတိစား၍စား၍နေလေတော့၏ဟောနံတဲ့ဘိုင်းမှာလည်းကုသိုလ်မဖြစ်နေ့လယ်ဘိုင်းမှာလည်းကုသိုလ်မဖြစ်ညနေဘိုင်းမှာလည်းကုသိုလ်မဖြစ်အဲ့ဒီအချိန်ကာလသုံးခုစလုံးမှာဘယ်ကုသိုလ်မှကုမှမဖြစ်ဘူးဆိုရင်တဲ့ဒီပုဂ္ဂိုလ်ကို ကာလကစားသွားပြီအပယ်လေးပါးကိုပြည့်ဖို့စားသွားပြီ ရောစာဘုံတော်အကျင့်တတ္တဝတိကကာလကသောကာလကိုပြန်၍ပြန်၍စာ၏သာသောဘုတော်ထိုတတ္တဝမြုတိသာလင်ဘုဒ္ဓပစနေအပယ်လေးပါး၌ဖြစ်စေတတ်သောတဏှာတိဟုသောမိကိုပစိမိမိကိုယ်ပိုင်ညာဖြင့်ပြန်၍ကျက်စေနိုင်၏တဏှာကိလေသာများရင်ကုသိုလ်ဖြစ်ဖို့အခွင့်အလမ်းမရှိဘူးတဲ့ဘုန်းတော်ပိသဒါကြောင့်မို့တဏှာမိကိုညံမိနဲ့ပြန်စားရတယ်တဏှာလည်းမိပဲ ညံလဲမီးပဲမိနှမျိုးရှိတယ်ဘုန်းတော်ပိဿတဏှာမီးကိုညံမီးနဲ့ပြန်လောင်စေရတယ်လောင်စေရတယ်လောင်စေရင်ကိုကညံမီးကနိုင်သွားရင်တဏှာမီးရှုံသွားတာပါပဲတဏှာရှုံသွားရင်ညံနိုင်သွားရင်ကိုကကာလကိုစားနိုင်ပြီကာလကိုစားနိုင်ပြီတဲ့ဒါကြောင့်မို့တနေ့ထက်တနေ့တလားထက်တလားတစ်နှစ်တစ်နှစ်သာလဲအသက်တွေကြည်ရပြီးတော့လာတော့အလေးမစီးပဲနဲ့ မန္တဝတက္ကဝတ္တတိပညာဘာနာနာဝတ္တိအဖလားတွေတော့တို့တို့တို့တို့လာတယ်အသိဉာဏ်ပညာကတော့တို့ဘူးတော့မလာဘူးတဲ့ဘုရားကအဖလားတော့တို့တယ်အသိကမတို့အဖလားကတို့ရအသိမတို့ဘူးဆိုရင်ကာလအစခံရလိမ့်မယ်ဘုန်းတော်ပြည့်သားဒါကြောင့်နိခမပါရမီဓာတ်ဆိုတာခဏိအိမ်ကထွက်ခွာလာပြီးတော့ဒီမှာသတင်းသီလဥပုသ်ဆုံးတည်တယ်အဲကာမဂုဏ်အာယုဏ်ကိုတနိုင်ခွာလှည့်ပြီးတော့အကြောင်းကံဘုရားကိုထံသွားပြီးတော့ ဒါနကုသိုလ်ပြုတယ်သီလကုသိုလ်ဆောင်တည်တယ်ဘဝနာကမ္မဋ္ဌာန်းပွားများတယ်ဒီကုသိုလ်တွေဟာကာလကိုကိုက ပြန်စားသွားတယ်လို့ခေါ်တယ်ဒါအသိဉာဏ်ကဒါနဆိုတာပြုကောင်းတယ်သီလဆိုတာပြုကောင်းတယ်ဘဝနာဆိုတာပြုကောင်းတယ်ဟုတ်အဲတော့ပြုကောင်းတယ်လို့အသိဉာဏ်ကကိုယ်မှရှိလာတော့ကုသိုလ်ပြုဖြစ်တဲ့ကုသိုလ်ပြုဖြစ်တော့ဒီနေ့တွေ့ဒီနေ့ဖို့တဲ့ကိုကကာလကို ပြန်စားသွားနိုင်ပြီလက်ဖန်ကြတော့မသိလက်ဖန်ကြတော့ ကာလကကိုယ်ကိုပြန်စားမလားကိုယ်ကကာလကိုပြန်စားမလားဆိုတော့ဘုန်းတော်ပေးတာကာလအစခံရတာနဲ့အစမခံရတာဘယ်ကပုံများတယ်လဲတူတူပဲလားတူပါဘူးနော်ကာလစားတာကတော့များပါလိမ့်မယ်နော်ကာလစားကများပါလိမ့်မယ်သူသူကိုဒီနေ့ဥပုံနေ့မှာဘုန်းတော်ပေးသားကကာလကိုကိုကပြန်စားသလားကာလကကိုပြန်စားသလားအဲကာလကိုပြန်စားနိုင်သွားပြီဒါနာကုသိုလ်နဲ့ကိုကကာလကိုစားနိုင်တယ် သီလကုသိုလ်နဲ့ပြန်ပြီးတော့စားနိုင်တယ်ဘာဝနာကုသိုလ်နဲ့ကိုယ်ကစားနိုင်တယ်အဲ့ဒီစားလိုက်တဲ့ကုသိုလ်တွေကညံပဲမက်ဖို့နိဗ္ဗာန်ကိုကြည်စုပြုတဲ့တရားတွေပဲအဲ့ဒီကုသိုလ်တွေဟာနော်ဒါရမို့ကာလကိုပြန်စားနိုင်ဖို့ဘုလိုပြသယောသဟသံသဟသိနာသင်္ကမေမာနုသေးစိနေဧကိသာဇေယမတနာသဝေသင်္ကမသုတမောယောသဟသံသဟသိနာယောအကျင့်ပုဂ္ဂိုလ်သည်သဟသံသဟသိနာတသံအရေးအတွက်ရှိသော သင်္ကမေစစ်မြေဒီ၌မာနုသိလူဖြစ်သောပုဂ္ဂိုလ်တို့ကိုဒီနေ့အောင်နိုင်ရ၏လောကမှာသူရဲကောင်းတွေဆိုတာရှိတယ်တိုက်ပွဲတိုင်းကိုအောင်မြင်နိုင်တဲ့သူရဲကောင်းတွေဆိုတာရှိတယ်ရောသဟကံသဟတိနာသင်္ကမေမာနုသိဒီနေ့လူပေါင်းတစ်သွန်းတိုက်ပွဲကြီးမှာလူပေါင်းတစ်သွန်းရန်သူပေါင်းတစ်သွန်းကိုချိန်ပုံးနိုင်တဲ့တကယ့်သူရဲကောင်းကြီးတွေရှိတယ်စစ်ပွဲပေါင်းများစွာ တန်ပေါင်းများစွာကိုခြေမွှန်းဖြစ်စီနိုင်တဲ့သူရဲ့ကောင်းကြီးတွေဆိုတာရှိတယ်။အဲ့ဒီသူရဲ့ကောင်းကြီးတွေကိုလောကအနေနဲ့ကတော့ဖြင့်သူရဲ့ကောင်းဝတ္တစိတ်ပြရတာပါပဲ။ဒါပေမဲ့မြတ်စွာဘုရားရှင်ကအဲ့ဒီပုဂ္ဂိုလ်သူရဲ့ကောင်းလို့ခေါ်သလားမခေါ်ဘူးတဲ့။ဧကိစ္စဇေယမတ္တနာသဝေသင်္ကမသုတမောဧကိစ္စဇေယမတ္တနာဧကိစ္စတစ်ချိန်တစ်ခါမျှအတ္တနာကိုတွင်းပူဇာကိလေသာကိုဇေယံအောင်နိုင်ရ၏ တစ်ချိန်တစ်ခါမျှမိမိရဲ့ကိုယ်တွင်းမှာဖြစ်နေတဲ့လောဘကြီးလို့အပူမီးကြီးတွေဒေါသကြီးလို့အပူမီးကြီးတွေမောဟကြီးလို့အပူမီးကြီးတွေမာမာနကြီးလို့အပူမီးကြီးတွေလောဘဒေါသမောဟမာမာနစိုက်တဲ့အပူမီးကြီးတွေကိုတစ်ချိန်တစ်ခါမျှကိုကပြန်၍ငြိမ့်နိုင်အောင် လုပ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးမှသူရဲ့ကောင်းအစေးတို့ဘုရားကကြိမ်မောက်တော်မူတယ်ဘုန်းကြီးပြည်သားနော် ကြာရှည်လေးမြင်တာမဟုတ်ဘူးနိုင်ပေါင်းများစွာရက်ပေါင်းများစွာလပေါင်းများစွာနှစ်ပေါင်းများစွာတရားအထုတ်တာမဟုတ်ဘူးတကြိမ်တစ်ခါမျှကိုကကိလေသာအပူဓာတ်ကိုငြိမ့်နေအောင်သမာဓိဉာဏ်နဲ့ငြိမ့်တာနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးကိုဘာလို့ခေါ်မလဲသူရဲ့ကောင်းပဲဘာကြလဲဆိုတော့ဒီကုသိုလ်ကကိုယ်ကိုနိဗ္ဗာန်ကိုကျူးပေးတဲ့ကုသိုလ်မျိုးကိုကိလေသာတစ်ကြိမ်တစ်ခါမျှငြိမ်သွားပြီးတမင်နဲ့တမင်နဲ့လောက်တမင်နဲ့လောက်ကိလေသာငြိမ်အောင်ကိုကတရားရှုမှတ်နိုင်တယ်ဆိုရင် အဲ့ဒီကုလကုဟာနဲ့နဲ့နော်နော်ကုလမဟုတ်ဘူးဘဝဘုံများစွာကပါလာတဲ့ကိလေသာကိုကငြိအောင်ညံနဲ့မိတိုက်နိုင်တယ်ပြန်စားနိုင်တယ်အဲ့ဒီပုဂ္ဂိုလ်မျိုးမှဒါသူရဲ့ကောင်းအစင်ဘုန်းတော်ပိသဒါကြောင့်မို့တဝါတွင်လုံးဘုန်းကြီးကဒါတွေထထထထတရိပေးပြီးတော့တရားတွေဟောဟောလာတယ်သူကသတင်းကြော်ခါနီးပြန်ပြီးတော့ဟောရတယ်နော်ဒါကြောင့်မို့သူရဲ့ကောင်းဆိုတာဘုလို့ခေါ်ပါလေမိမိကိုယ်တွင်မှရှိတဲ့မိမိရဲ့ကိလေသာကို သတိပဋ္ဌာန်ဉာဏ်နဲ့ငြိမ့်သာနိုင်တဲ့ပုဂ္ဂိုလ်မျိုးကိုမှဘာလို့ခေါ်မလဲသူရကောင်းနိုင်ပေါင်းများစွာငြိမ့်သာနိုင်တာဆိုတာမျိုးမဟုတ်ဘူးနော်ဒီကြိမ်တစ်ခါစက္ကန့်ပိုင်းလေးမိနစ်ပိုင်းလေးမြတ်သမာဓိဝိပဿနာဉာဏ်ဖြစ်အောင်ငြိမ့်သာနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကလည်းသူရကောင်းပဲဘဝတန်တရားမြုပ်သိပါသွားပြီဘဝတန်တရားမြုပ်သိပါသွားပြီဆိုရင်သူ့အတွက်နိဗ္ဗာန်အကျိုးငါဖြစ်သွားပြီနိဗ္ဗာန်ရောက်ကြကုသိုလ်ဖြစ်သွားပြီ ကိလေသာမိတွေကတော့ဖြင့်နိဗ္ဗာန်ကျုံမှာမဖြစ်အပယ်လေးပါးမှာဖြစ်ခြင်းအကြောင်းအရာမို့သူတပြန်ကိုတပြန်ငိမ့်နေရတယ်အသိဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကြရောက်ကာလကာလကိုစားလိုက်ကိုကကာလကိုပြန်စားလိုက်ဘာတပြန်ကြားတပြန်ပေါ့ဒါရောပြန်စားပါတဲ့ဘုန်းကြီးပိဿတကြိမ်တစ်ခါမျှကိလေသာငြိမ့်ရင်အဲ့ဒီပုဂ္ဂိုလ်ကပါလဲသူရဲ့ကောင်စိတ်မိပြီမှာရန်သူပေါင်းသံပေါင်းများစွာကိုခြိမှုန်းနိုင်တဲ့ပုဂ္ဂိုလ်ဟာဒါသူရဲ့ကောင်မဟုတ်ဘူးလောကအနေနဲ့ကတော့ဖြစ် သူရဲကောင်းဆုံရဆိုလဲဘုရားကတော့ပဲသူသူရဲကောင်းလို့ဆိုရလားမဆိုဘူးပြိဿမိမိကိုငြိမ့်နေအောင်လုပ်တဲ့ပုဂ္ဂိုလ်မှာသူရဲကောင်းဆိုပြီးပြိဿဒါကြောင့်ဒီမှာဥပ္ပနေဥပ္ပနေဆိုရှင်ဒါနာကုသိုလ်တွေပြုကြရတယ်သီလကုသိုလ်ဆောင်တည်ကြရတယ်တန်နေသလောက်ဘောနာကပ္ပဏနှလုံးသွင်းကြအထုကြတယ်တရားဘေစာဟောပေးတယ်ပြောပေးတယ်တရားနာစီတယ်အဒီကုသိုလ်တွေကနဲပါသလားဘုမပြိဿနဲပါဘူးနော်ကိုယ်အိမ်မှာဆိုရင်ဖြစ်ဖို့မလွယ်ဘူးအဲအိမ်မှာပဲဒီနေ့ဥပ္ပဒရေသီလဆောင်တည်ပြီးတော့အိမ်မှာပဲ တရားအထုတ်တော့မယ်အဲဖျားခိုင်းတဲ့သွားဖျားချီသွားပြီးတော့တရားအထုတ်မြင်မြင်ရတယ်လေတော်တော်လေးကြတော့ဟိုကိစ္စလေးပေါ်လာလိုက်ဒီကိစ္စလေးပေါ်လာလိုက်နဲ့တရားကောင်းအတုလို့မဖြစ်ဘူးကြောက်မှဆိုတော့သိခါလိုက်ကြအတုလို့ဖြစ်တယ်တဲ့အခြေကိုမဖြုတ်နိုင်မဲ့နဲ့ကျူစာအတုကြဖုံးလို့ပေးသဒါနကုသိုလ်ဆိုတာဟာရှေးဘဝတွေကလည်းပဲဖုံးလို့ပေးသတွေမှာကုသိုလ်တွေအများကြီးရေတွဲလို့မရနိုင်လောက်အောင်ကုသိုလ်တွေဖုံးလို့ပေးသတွေမှာပါလာတယ်အတိတ်ဘဝသံတရားဆိုတာအလွန်ရှည်လျားတယ် အလွန်ရှည်လျားတဲ့အတွက်ကြောင့်အတိတ်ဘဝပါလာတဲ့ကုသိုလ်တွေကအများကြီးပါပဲအတိတ်ကုသိုလ်တွေဟာပစ္စုပန်မှာအကျိုးပေးဖို့ရတာစုပြီးတော့နေကြတယ်ပစ္စုပန်ဘဝမှာကုသိုလ်တွေကအသင်းအသင်းမလုပ်ဘူးဆိုရင်အတိတ်ကုသိုလ်ကံကအကျိုးပေးခွင့်အခွင့်အလမ်းမသာဘူးဒါကြောင့်အတိတ်ဘဝကပါလာတဲ့ကုသိုလ်တရားတွေအကျိုးတွေအခွင့်အလမ်းတွေသာအောင်ကျုပ်ပေးအောင်ဆိုရင်ပစ္စုပန်မှာကုသိုလ်အသေးအသေးထားလို့ရတယ် လက်လံမိသမျှဒါနာကုသိုလ်ပြုရတယ်သီလကုသိုလ်ပြုရတယ်ဘောနာကုသိုလ်ပြုရတယ်ပစ္စုပန်မှာကုသိုလ်အထထလုံးမအတိတ်ကုသိုလ်ကရေသွယ်မြောင်ပေနီးနဲ့ကုသိုလ်တွေအစဉ်လိုက်လာတယ်ဥပမာပြပြောမယ်ဆိုရှင်ရေလောင်တမိုင်းတွေလှုပ်ထားတယ်ရေလောင်တမိုင်းတွေအကြီးကျယ်ပဲရေလောင်တမန်ပဲရှင်းရတော့လည်းပဲကိုယ်စိတ်ပြုထားတဲ့လက်ကွင်းထက်ကိုရေမြောင်းကလေးကသွယ်ပြီးတော့မပေးဘူးဆိုရင်တာတမန်ထက်မှရှိတဲ့ရေဟာ မိမိလက်အတွက်အသုံးကြသလားသုံးမကြဘူးလားသုံးမကြဘူးဒါကြောင့်လက်ခွင်းထဲမှာအသုံးကြအောင်ဆိုရင်တာတမန်ကနေပြီးတော့ရေလေးကိုဘာလို့ရမလဲမြောက်နဲ့သွယ်ပေးရမယ်မြောက်နဲ့သွယ်ပေးလိုက်အခါကျတော့တာတမန်ထဲကနေပြီးတော့ရေတွေကစီးပြီးတော့မလာဘူးလားအဲလာတဲ့အခါကျတော့မှဒီရေကကိုယ့်အတွက်ဘာဖြစ်တယ်လဲအသုံးကြတယ်ဒါလိုပဲခုနပြီးသားဘုန်းတော်ပြည်သားမှရှိတဲ့ကုသိုလ်ရတာတမန်တမှရှိတဲ့ရေလိုပဲ ဒါနကုသိုလ်ဝိရိယမြန်းကြီးနိဗ္ဗာန်ရောက်ကြောင့်ကုသိုလ်တရားတွေကတပေကဘာသင်္ခေနန္ဒအဆုစုကဖျက်ခြင်းထာမှာဆုထုပန်ပြီးတော့လှုပ်လာကြတဲ့ကုသိုလ်တွေကဒုနဲ့ဒေးပဲအများကြီးပဲတာတမထက်မှရှိတဲ့ရေညာလိုပဲအများကြီးပဲဟုတ်တော့လည်းပဲပစ္စုပန်မှာဒါနကုသိုလ်တွေကိုထပ်လုံးမှအကျိုးကထက်သန်လမ်းမယ်သီလကုသိုလ်တွေထပ်ထလုံးမှအကျိုးကထက်သန်လမ်းမယ်ဘောနာကုသိုလ်တွေထပ်ထလုံးမှအကျိုးကထက်သန်လာမယ်အခွင့်အလမ်းတွေသာလာမယ်အခွင့်အလမ်းသာလာမှ လောကမှာချမ်းသာမယ်ကြွယ်ဝမယ်ဘုလိုပြီးသားဒါကြောင့်မို့မိမိရော့ရော့ပေါ်ပေါ်ဆဆနဲ့မနေရနဲ့လက်လန့်မြတ်ကုသိုလ်တွေပြုကြပြုရင်ကုသိုလ်တွေအစိမ့်မှီပြီးတော့ချမ်းသာပါလိမ့်မယ်ကြည်ပတ်တုတ်တယ်လာပါလိမ့်မယ်နော်ဒါကြောင့်မို့ဒီကနေ့အားလုံးတရားနာပိဿပေါင်းသူတော်ကောင်းတွေကလည်းပဲခုတွက်လာတဲ့အတိုင်းပဲကာလကသာလင်ကိုကိုစားနေတဲ့အချိန်ခါကများသွားပြီကိုကပြန်ပြီးတော့ကာလကိုစားနိုင်ကြပါစေကိလေသာစစ်ပွဲကိုဆင်နွှဲနိုင်ကြပါစေကြောင်းရတဲ့အခါ အဲ့ဒါတနေ့တရက်တမနေ့မြအကြောင်းမှာကရင်သီလဆောင်ကြည့်တဲ့ခါမှလည်းပဲတတိပဋ္ဌာန်ဘဝနာတရားကိုခြေရရသလောက်စကားတွေမပြောဘဲနဲ့ရသလောက်ခြေတွေမှာတန်ဖို့ရှိရှိနဲ့အသုံးချနိုင်ကြပါစေနော်ကဲမိမိတို့ပြုခဲ့တဲ့မြတ်အာလုံသောဒါနကုသိုလ်တွေအာလုံသောသီလကုသိုလ်တွေအာလုံသောဘာဝနာကုသိုလ်တို့ဟာဒီလိုတို့ရောက်အဲ့ဒီကုသိုလ်တို့ကြောင့်ဒီလိုတို့ဟာအိုနာတိဒုက္ခဘေကကိန်းတဲ့အငိဋ္ဌာနိဗ္ဗာန်တရားတို့တရားမြတ်ကို လွယ်ကူသောအသိဉာဏ်နဲ့အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲရေစချပေးမယ်အခုရရေစခွက်ကကအရှင်ဖယားတပည့်တော်တို့သည်တန်တရာဝဆင်းရမှလွန်မြောက်၍ မညာပုံညာဖြင့်နိဗ္ဗာန်ကိုလင်မြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနာနိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်း တကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွာအင်္ဂါ၈ပါးရှိသောဥပ္ပိုလ်သီလတော်မြတ်ကိုအပိုင်အချအားဖြင့်ခံယူဆောင်တည်ကြပြီလင်ဥလှဝေတော်စန်းစန်းထေမိသားစုတို့က ဒီနေ့အာယုဆုံးကို၎င်းဒေါက်တာရွှေပြည်ဒေါ်ချော့စုအောင်သကျော်စီဝါတို့ကဒီနေ့နေ့စွန်းကို၎င်းဥအောင်နိုင်ထွန်းဒေါ်နီနီချူတို့ကညနေဖြိုရီကို၎င်းအသီးအသီးဝမ်းမြောက်ဝမ်းသာ ထာတရားဖြစ်သံဃာတော်ရှင်များအားလည်းကောင်းယောဂီသူတော်စင်တို့အားလည်းကောင်းသထာကြည်ဖြူပိလူပါကုန်၏ထုံမတပါမျက်မှောက်၌ရှိသောလူတန်းဖွယ်ရာပစ္စည်းများကိုလည်းအထာကြည်ဖြူပိလူပါကုန်၏ထုံမတပါ ဤဝတ္ထုငွေတို့မှဖြစ်ပေါ်လာတန်သောယဟန်တော်တို့အားအာသာသိလိုရာရာပစ္စည်းလေးပါးကိုတရားကိုပူဇော်သောအဖြစ်ကပ္ပိယကာရကထံအနံ၍တဒါကြည်ပြုဘိလူပါကုန်၏ဤသို့တပည့်တော်တို့သည် ယနေ့အဖို့၌လူဒန်းရသောဒါနာကုသိုလ်ဟောက်တရားသောသီလကုသိုလ်သွားများရသောဘာဝနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စာ၍ ကြရသောဝေယဝိသကုသိုလ်ဤကုသိုလ်တို့ကြောင့်ပူခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲတို့ဤချုပ်ငြိရာဖြစ်သောမဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို၏ဤကောင်းမှုကြောင့်ပင် တပည့်တော်တို့သည်96ဖြာ98ဖြာဘေယောဂါတို့မှာအခါခသိကင်းဝေးရပါလို့၏ဤကောင်းမှုကြောင့်ပင်တပည့်တော်တို့သည်ပြောသမျှဟုတ်မှန်လုံးသမျှမှန်ကန်ကြံစည်သမျှ အစစအရာရာတနေ့ထက်တနေ့တလားထက်တလားတစ်နှစ်ထက်တစ်နှစ်အောင်မြင်ကြည်ပွားတိုးတက်ရပါလို့ဤအရှင်ဘုရားဧကံမှုကုသိုလ်ဝေစုကိုကျေစုကြည်မာမိဘဘိုးဘွားဆရာသမားအဆွေမျိုးတို့အား မျှအမျှသိပေပါကုန်၏ကျွန်ုပ်တို့၏ကိုယ်ဆောင်နှင့်အိမ်ဆောင်နှင့်မြို့ဆောင်နှင့်နယ်ဆောင်နှင့်သာသနာတော်ဆောင်နှင့်ဤခတ်ကုန်မြိုင်သာသနာရိပ်သာဆောင်နှင့်လောကကိုစောင့်ရှောက်သောနှင့်တရားမင်းယမမင်း မြမာမင်းအစရှိသောနတ်အပေါင်းတို့အားအမြအမြတွေ့ဝေပါကုန်၏အထူးအားဖြင့်ဤကြောင့်တိုင်းသို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏ မျှပြေဝေပါကုန်၏အာလုံးသောသတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဖို့ဘာကကိုကျွန်ုပ်တို့နှင့်အတူထတုထမ်းမြရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေ အာလုံးကြားကြားသမျှအမြတ်အမြတ်အမြတ်ရောမူကြပါဘုံတော်သာ